1363ခုနှစ်ဝါကောင်လဇန်းရှင်းရဲ့ဥပုံနေတဲ့ဒီနေ့အာယုဇွန်းနဲ့ဖြိုရီကိုဒေါ်တောင်းကြည်ကလှူဒန်းတယ်နေဆုံးကိုကြတော့ဒကမာကြီးတော့အေးအေးကနေပြီးတော့လှူဒန်းတယ်ဆုံးတကမာတကဒကမာမမရပါအလှရှင်မရပေါ့ဒီနေ့ဘုန်းကြီးက ချမ်းသာကြောင်းဥစ္စာ၄မျိုးတရားဆိုတာကိုဟောပေးမယ်ချမ်းသာကြောင်းဥစ္စာ၄မျိုးတရားလောကမှာချမ်းသာသူဆင်းရဲသူနှစ်မျိုးရှိတယ်ဥစ္စာရှိသူကလည်းချမ်းသာတယ်ဥစ္စာမရှိသူဆင်းရဲတယ်ဥစ္စာဆိုတာပိုင်ရှင်ဖြစ်တဲ့ပုဂ္ဂိုလ်ကို ချမ်းသာကြွယ်ဝစေတတ်ကိုယ်စိတ်နှစ်ပါးကိုချမ်းသာစေတတ်သောကြောင့်ဥစ္စာလို့ခေါ်တယ်အဲတော့ဥစ္စာပိုင်ရှင်များချမ်းသာတဲ့ဥစ္စာ၄မျိုးတိထာဝရဥစ္စာနှစ်ဇင်ကမဥစ္စာသုံးအင်္ဂသမဥစ္စာလေးအနုဂါမိကဥစ္စာဥစ္စာ၄မျိုးရှိတယ် တဲ့ထာဝရဥစ္စာဆိုတာတည်နေရာဌာနမှာရွှေ့ပြောင်းလို့မရတဲ့ဥစ္စာမျိုးကိုထာဝရဥစ္စာခေါ်တယ်။လေယာကိုက်ကျွန်းတွေဥယင်ရေတွင်ရေကန်တွေအိမ်ယာတိုက်တာတွေအဲ့ဒီပစ္စည်းတွေဟာရွှေ့လို့ပြောင်းလို့မရတဲ့အတွက်ကြောင့်သူ့ကိုထာဝရဥစ္စာ အဲ့ဒီထာဝရဥစ္စာတွေကိုဘာကြောင့်စူးစောင်းထားရလဲဆိုရှင်မစင်ရဲအောင်မိမိရဲ့ဘဝစားဝတ်နေရေးအဆင်ပြေအောင်ဆိုပြီးတော့စူးစောင်းတော့ထားရတယ်အဲ့ဒီဥစ္စာတွေကိုထာဝရဥစ္စာခိုင်မြဲတဲ့ဥစ္စာဆိုရဲအိယာတိုက်တာတွေရှိတဲ့ပုဂ္ဂိုလ်တွေလည်းပဲအပေါ်အရှမ်းရှိတဲ့ပုဂ္ဂိုလ်တွေလည်းပဲအကြောင်းတစုံတရာကိုမှဖြစ်လာကြတော့ထုတ်ခွဲရောင်းချပြီးတော့အသုံးပြရတယ် ဥယင်ဗိမာန်တွေရှိတဲ့ပုဂ္ဂိုလ်တွေလည်းပဲအဲ့ဒါလိုပဲထုခွဲရောင်ချပြီးတော့အတုပြရတယ်အဲ့ဒါလို ရွှေလို့ပြောင်းလို့မရတဲ့ခိုင်မြဲတဲ့ပစ္စည်းဖြစ်လို့အဲ့ဒီပစ္စည်းတွေကိုထာဝရဥစ္စာလို့ခေါ်တယ်နှစ်ဇင်ကမဥစ္စာ ရွှေလို့ပြောင်းလို့ရတဲ့ဥစ္စာကိုဇင်ကမဥစ္စာလို့ခေါ်တယ်မိမိတို့ပိုင်းတဲ့စိန်ရွှေယတနာတွေရေယထာတွေ အဝတ်အထည်တွေအတုအဆောင်ပရိဘောဂတွေအဲ့ဒီပစ္စည်းတွေဟာဇင်္ဂမဥစ္စာခေါ်တယ်ရွှေ့လို့ပြောင်းလို့ရတဲ့ပစ္စည်းမျိုးတဲ့အဲ့လိုရွှေ့ပြောင်းလို့ရတဲ့ဇင်္ဂမဥစ္စာတွေကိုကောဘာကြောင့်သိမ့်ဆက်ရှာဖွေစူးစိထတာတုံးဆိုတော့ချမ်းသာအောင်မိမိရဲ့ဘဝမဆင်းရဲအောင်အသက်အခန္ဓာရှိသမျှကာလပတ်လုံးဆွေစဉ်မျိုးဆက်ကိုယ်သမီးတွေတာသမီးတွေအထိချမ်းချမ်းသာသာနဲ့ ကိုယ်ချမ်းသာစိတ်ချမ်းသာရှိနေအောင်စိန်ရွှေရတနာစရှိတဲ့အဲ့ဒီပစ္စည်းတွေကို စုဆောင်ပြီးတော့ထားရရတယ်အဲ့ဒါသူ့ကိုဇင်ကမဥစ္စာလို့ခေါ်တယ်သုံးအင်္ဂသမဥစ္စာမိမိရဲ့ခန္ဓာကိုယ်နဲ့တူတဲ့ကိုယ်ခွဲနဲ့တူတဲ့ဥစ္စာမျိုးမိမိရဲ့ခန္ဓာကိုယ်ကိုယ်ခွဲနဲ့တူတဲ့ဥစ္စာကိုအင်္ဂသမဥစ္စာခေါ်တယ်လောကလူတွေမှာလက်တွေခြေတွေမရှိရင် သုံးလို့မဖြစ် မျက်စိနာကောင်းနာစသည်ပျက်စီးနေရင်လည်းပဲသုံးလို့မဖြစ်တော့ဘူးအဲ့တော့ခန္ဓာကိုယ်အသွင်ပြုဖို့ဆိုရင်လက်တွေလည်းကောင်းမှခြေတွေလည်းကောင်းမှမျက်စိတွေနားတွေလည်းကောင်းမှသုံးလို့ဆွဲလို့ဖြစ်တယ်အဲ့ဒါလိုမိမိရဲ့ခန္ဓာကိုယ်ကိုယ်ခွဲနေတူတဲ့ဥစ္စာဆိုတာကအသိပညာအတတ်ပညာပဲလူသွမ်းရင်လက်ချိတ်စားသောခန္ဓာကိုယ်အစိတ်အပိုင်းဟာတဘာတဲ့ပါပြီးတော့သွားရတကယ်သူပဲမိမိတို့သင်ထားတဲ့အသိပညာတတ်ပညာတွေလည်းပဲ ဘယ်သွားသွားခေါင်းပေါ်မှာအထုပ်အထဲတို့ထားထားပြီးတော့ရွယ်ပြီးတော့သွားစရာလည်းမလိုပခုံပေါ်မှာထမ်းပြီးတော့သွားစရာလည်းမလိုလွယ်အကြီးတွေနဲ့လွယ်ပြီးတော့သွားစရာမလိုအသိပညာတတ်ပညာဆိုတာဒီအသိပညာတတ်ပညာရှင်တွေဟာဘယ်နိုင်ငံရောက်ရောက်ကိုယ်အတတ်ပညာကိုမှီပြုပြီးတော့အသက်မွေးလို့ရတယ်ချမ်းသာအသက်မွေးလို့ရတယ်ဘာမှထမ်းစရာပူစရာရွယ်စရာလွယ်စရာဘာမှမလိုကိုယ်သွားရင်အဲ့ဒီအသိပညာတတ်ပညာတွေဟာ မိမိရဲ့နှလုံးသွေးထဲမှာတည်မီနေတဲ့ပညာတွေဖြစ်လို့ဘယ်သွားသွားကိုနဲ့တပါတဲ့ပါသွားတယ်အထုတ်ထက်လုံးเสียမလို့ဒါကြဆိုအင်္ဂသမဥစ္စာခေါ်တယ်ဒီအသိပညာတန်ပညာတွေဘာကြောင့်သင်ကြားထားတာတုံးဆိုတော့ချမ်းသာအောင်ကိုဘွားမဆင်းရအောင်ဒီအသိပညာတတ်ပညာတွေသင်ထားရတယ်ပညာတိုင်းချမ်းသာတယ်လောကီပညာပဲဖြစ်လောကုတ္တရပညာပဲဖြစ်ဖြစ်ချမ်းသာတယ် အဲတော့အဲ့ဒီအသိပညာတတ်ပညာမျိုးအင်္ဂါသမဥစ္စာခန္ဓာကိုယ်ခွဲ့နဲ့တူတဲ့ဥစ္စာမျိုးလေးအရေးကြီးဆုံးဥစ္စာတစ်မျိုးဆိုအနုဂမိကဥစ္စာအနုဂမိကဥစ္စာဆိုတော့တတ္တဝါတွေတဏ္ဍာမှာအဝိဇ္ဇတနာကိလေသာတရားမကုံသေးတဲ့ကာလပတ်လုံးဘဝတန်တရားမှာကျင်လဲပြီးတော့တဘဝပြီးတဘဝတဘဝပြီးတဘဝအသက်ရှိတယ်ဘဝလည်းရှိတယ်အသက်ဒိုးတယ်ဘဝလည်းရှိတယ်အဲ့ဒါလို့ဘဝပေါင်းမြတ်စွာဘုရားလူဘဝနံဘဝ အဲ့ဒါလိုဘဝတွေပြောင်းပြောင်းပြောင်းသွားနေကြရတယ်ခန္ဓာကိုယ်ကိလေသာမှမကုန်သေးပဲကိုအဲ့ဒါလိုခန္ဓာကိုယ်ရှင်ကိလေသာအဆန္ဒတိကံဘဝတန်တရားပြောင်းလဲပြီးသွားနေရဇေကံမူအနုကမိကဥစ္စာလို့ခေါ်တဲ့ကိုယ်မှရှိရင်ဘယ်ဘဝရောက်ရောက်မဆင်းရဲဘူးအဲ့ဒီအနုကမိကဥစ္စာကြီးအထောက်အကူရပြီးတော့ချမ်းသာတယ်အဲ့ဒါကုသိုလ်တရားတွေဒါနကုသိုလ်တရားတွေသီလကုသိုလ်တရားတွေဘာဝနာကုသိုလ်တရားတွေ ဒါနသီလဘောနာကုသိုလ်သုံးမျိုးဒါနကုသိုလ်ဆိုတာဖြစ်ရဘဝမှာချမ်းသာစေတယ်စားဝတ်နေအကုန်လုံးကိုပြီးပြီးစုံစုံဖြစ်စေတာဒါနကုသိုလ်ရဲ့အကျိုးလူဘဝနံဘဝမှာဖြစ်ရတာသီလကုသိုလ်အကျိုးကိလေသာကုန်ခံယဟန္တာတွေနိဗ္ဗာန်ဝင်သွားတာဘာဝနာကုသိုလ်ရဲ့အကျိုးအဲ့တော့ဒါနကုသိုလ်အကျိုးရှိတဲ့ပုဂ္ဂိုလ်ကလည်းအနုကမိကဥစ္စာတိဟုသောဒါနကုသိုလ် ဘဝမြတ်စွာသံတရားမှာမြတ်စွာဘုရားရှင်သာသနာတော်ကြီးတည်ဟူသောမြေကြီးတွင်မှာအနုကမိကဥစ္စာကိုတဲ့ကုသိုလ်ဥစ္စာရွှေအိုးကြီးကိုနှုတ်နှံထားတဲ့ပုဂ္ဂိုလ်ဟာတဘဝပြီးတဘဝတဘဝပြီးတဘဝသေးတဲ့အခါမှာလည်းပဲအပယ်လေးပါမလားရပဲနဲ့လူဘဝနတ်ဘဝခေါ်တဲ့သူကတိဘဝတွေမှာသာလည်းဖြစ်ရဖြစ်တဲ့အခါမှာလည်းပဲစောင့်နေအဆင်ပြေပြီးတော့ကြွယ်ဝချမ်းသာသွားတယ်မပူရမပင်ရဆွေစဉ်မျိုးဆက်သားစဉ်မျိုးဆက်မပူရမပင်ရ ကုသိုလ်တွေကအစဉ်အသစ်ဆင်တဲ့ဘဝအသစ်မှာကြိုနေတယ်ဒီကုသိုလ်ရှင်ဘယ်ချိန်လာမလဲဆိုပြီးတော့မပြောတော်လဲပြောတော်ပြောတကယ်ဆိုကိုပြုထားတဲ့မိမိမိပြုထားတဲ့တကယ်ကို အသိဉာဏ်သရတရားတွေနဲ့ဗုဒ္ဓမြတ်စွာသာသနာထက်မှာမြုပ်နှံထားတဲ့ဒါနကုသိုလ်တွေကုသိုလ်တွေဒါနကုသိုလ်ကြီးတွေကြောင်းစားပြီးတော့လှူတယ်အဲသင်္ကန်းလှူကြောင်းလှူရေတွင်းရေကန်လှူလမ်းလှူတရားလှူစတဲ့ သာသနာတော်ဤအဆောက်အဦတွေကိုလှူဒန်းလောကလူတွေအတွက်လှူတာတွေအလုံးကဒါနကုသိုလ်တွေပေါ့အများကျိုးလုပ်ငန်းတွေဟာဒါနကုသိုလ်တွေကြီးပဲသာသနာတော်အတွက်ပဲလှူလှူလောကလူတွေအတွက်ပဲလှူလှူလှူသမျှတကယ်စေတနာသရာတရားနဲ့လှူထတဲ့ကုသိုလ်အလုံးဟာဒါကုသိုလ်တွေဒါအနုကမ္မိကဥစ္စာနှုတ်နှာတဲ့ရွှေအိုးနှုတ်နှာတဲ့ပုဂ္ဂိုလ်ပဲအဲဒါလိုအနုကမ္မိကဥစ္စာရှိတဲ့ပုဂ္ဂိုလ်ဥစ္စာရှင်ရာခုနပြောလာတဲ့အတိုင်းလူဘဝမှာဖြစ်ရင်လည်းပဲအစာဝနေရေးမစင်ရရချမ်းသာတဲ့မြို့မှာသာခန္ဓာအသစ်ဖြစ်ရတဲ့ နတ်ဘဝမှာဖြစ်ရင်လည်းပဲချမ်းသာတဲ့အမျိုးနတ်ဖြစ်ရတယ်ဘယ်ဘဝရောက်ရောက်ချမ်းသာတဲ့အမျိုးတွေတမှာဖြစ်ပြီးတော့နောက်ဆုံးနိဗ္ဗာန်အကျုပ်ပေးသွားတယ်အဲဒါလိုဒါနသီလဘဝနာဥစ္စာတွေကိုမှပြုတ်တန်ထားတာကိုအနုကမိကဥစ္စာခေါ်တယ်ခုနကပြောလာခဲ့တဲ့သာဝရဥစ္စာတို့ဇင်္ဂမဥစ္စာတို့အင်္ဂသမဥစ္စာတွေဒီဥစ္စာသုံးမျိုးကတော့ဖြစ်လောကီဥစ္စာတွေသာဖြစ်တဲ့အတွက်ကြောင့်မို့လက်ရှိပြစ္ဆုတ်ပံဘဝလောက်သာအကျုပ်ပြုနိုင်တယ် နောက်နောက်တမလွန်ဘဝတွေမှာလိုက်ပြီးတော့အကျုပ်မပြုနိုင်ဘူးအနုကမိကဥစ္စာတစ်ခုသာလင်ပစ္စုပန်မှာလည်းအကျုပ်ပြုနိုင်တယ်နောက်တမလွန်ဘဝတွေမှာလည်းပြုပြုနိုင်တယ်ဆက်ကဆက်ကသံဃာတွေမှာလည်းပြုပြုနိုင်နောက်ဆုံးနိဗ္ဗာန်ရတဲ့အထိနိဗ္ဗာန်ရတဲ့ဘဝအထိကျုပ်အကျုပ်ပြုသွားနိုင်တယ်အနုကမိကဥစ္စာသိအရေးကြီးတယ်ဘုန်းတော်ပေးစားဒါကြောင့်မို့ဥစ္စာ၄မျိုးချမ်းသာဖြစ်စေတဲ့ဥဒ္ဒါ၄မျိုးတဲ့မြတ်စွာဘုရားရှင်လက်ထက်ကရာဇဂိုမြို့မှာ အမျိုးသမီးတူရှိတယ်စိတ်တာလို့ခေါ်တယ်အမျိုးသမီးတူတထိတ်၃မျိုးရှိတယ်ဘုန်းကြီးပြည်သားတထိတ်၃မျိုးအမှတ်ထားလို့လေခတ္တိယမဟာသလဗျမနမဟာသလဂဟပတိမဟာသလဆိုမဟာသလတထိတ်၃မျိုးရှိတယ်ခုစိတ်တာဆိုတဲ့အမျိုးသမီးကဂဟပတိမဟာသလမြို့မှာတထိတ်သမီးသွားဖြစ်တယ်ခတ္တိယမဟာသလမြို့ဆိုတာမင်းမြို့ ဂတိတရားအ ਨੇ ဆုံးဂတိတရားချမ်းသာတယ်အဲ့ဒါမျိုးကိုခတ္တိယမဟာသလားလို့ဘွတ်ထုရတယ်မင်းမျိုးချမ်းသာမင်းမျိုးတထေးပေါ့အ ਨੇ ဆုံးဂတိတရားချမ်းသာရတယ်ဂတိတရားချမ်းသာတဲ့မင်းမျိုးမှခတ္တိယမဟာသလားဘွတ်ထုရတယ်ဒုတိယကဗျမဏမဟာသလားဂတိ80ချမ်းသာရတယ်အ ਨੇ ဆုံးဂတိ80ချမ်းသာမှဗျမဏမဟာသလားဘွတ်ထုရတယ် တတိယတစ်ထေကဂါပတိမာသလဂတိ40ချမ်းသာရတယ်အ ਨੇ ဆုံးဂတိ40ချမ်းသာရတယ်အဲ့ဒီဂတိ40ချမ်းသာမှာဂါပတိမာသလဘွတုရတယ်ရှိခေကလည်းပဲခုခေဘွတုကိုတုစာပွဲတွေပြင်အတူတူပေါ့ရှိရှိခေကလည်းပဲအဲ့တော့ခတ္တိယမာသလမင်းမျိုးချတစ်ထေကဂတိ100ဗျမနမဟာသလပုံသားမျိုးတစ်ထေကဂတိ80ဂါပတိမာသလရွရွတစ်ထေကဂတိ40ချမ်းသာရခုစိတ်တာဆိုတဲ့အမျိုးသမီးက စိတ်တထေရီဘိက္ခုနီမဟာလောင်းပေါ့သူကဂါပတိမဟာသလားဂတိ40ချမ်းသာတဲ့မြို့မှာရဇဂုံမြို့မှာတထေသမီးလာဖြစ်တယ်။ဘာကြောင့်ဒီတထေသမီးကရဇဂုံမြို့မှာဂါပတိမဟာသလားတထေမြို့မှာသူလာဖြစ်ရတာတော့ဆိုတော့ရှေ့ရှေ့သောဘုရားသာသနာတော်တုန်းကလည်းပဲဝိဝတ္တပါရမီကုသိုလ်လို့ခေါ်တဲ့နိဗ္ဗာန်ကိုရည်စူး၍ကုသိုလ်တွေသူပြုလာခဲ့တယ်။နိဗ္ဗာန်ကိုရည်စူး၍ကုသိုလ်တွေပြုလာခဲ့တယ် ကိုဘုန်းကြီးတို့ဗတ္တကဘာကနေပြီးတော့အတိတ်ကိုပြန်လှန်ပြီးတော့ရေတွက်လိုက်တဲ့အခါမှာကိုယ်ဆန်တဲ့လေးကဘာအထက်မှာသူဘာဖြစ်တော့ဆိုတော့ကိန်းနေရီမျိုးမှာသွားဖြစ်တယ်ကိန်းနေရမျိုးမှာသွားဖြစ်တယ်တဲ့လူစင်စင်မဟုတ်ဘူးနော်လူစင်စင်မဟုတ်ဘူးဒီဗတ္တကဘာကနေပြီးတော့အထက်အတိတ်ကိုရေတွက်လိုက်တဲ့အခါမှာကိုယ်ဆန်တဲ့လေးကဘာအထက်မှာကိန်းနေရမျိုးမှာသွားဖြစ်တယ် စံတဘာမြက်ကန်းနာမှာသွားပြီးတော့ဖြစ်တယ်ကိဏရာအမျိုးသွားဖြစ်တယ်ကုသိုလ်တွေရှိပြီမဲ့လည်းပဲသူဟာတရိษံနဲ့ခတ်ဆင်ဆင်ပဲသူကလူလည်းမဟုတ်နန်းလည်းမဟုတ်ဒီအမျိုးကကိဏရာမျိုးဆိုတာကအဲ့တော့စန္ဒဘာမြက်ကန်းနာမှာကိဏရာမျိုးမှာသွားပြီးတော့ဖြစ်တယ်လွန်ခဲ့တဲ့60လက်ကပအထက်အဲ့ဒီချိန်မှာဘုန်းကြီးတို့ဗုဒ္ဓသာသနာမရှိဘူးပြစ္ဆိကဗုဒ္ဓဘုရားတွေပွက်ထွက်နေတဲ့အချိန် တနေ့သောအခါမှာအဲ့ဒီကိန္နရာအမျိုးသမီးကိန္နရာမျိုးလေးဟာအမားကလေးဟာစိတ်ဓာတ်ထေရီလက်ဖြစ်တဲ့ကိန္နရာအမားကလေးဟာသစ်ပင်အောက်မှာတရားထိုင်နေတော်မူတဲ့ပိစိကဗုဒ္ဓဘုရားတဆူကိုတဲ့ကျူပန်းလေးခုပြီးတော့သွားထူတယ်ကျူပန်းကျူပန်းဆိုတော့ဝါပင်လေးနေတဲ့အပင်ပေါ့လှပတဲ့ပန်းလေးတော့မဟုတ်ဘူးပေါ့တောတောင်ထဲမှာရှိတဲ့ပန်းပေါ့ရေဇက် အဲချောင်းမြောင်းအစမှာပုတ်တဲ့ပင်မျိုးအေးတဲ့နေရာမှာပုတ်တဲ့အမျိုးပါပဲကျူပင်ဆိုတာအဲ့တော့ကျူပန်းလေးချို့ပြီးတော့ပစ္စည်းကဗုဒ္ဓကိုသွားလှူတဲ့လှူပြီးတော့လူလဲမဟုတ်နားလဲမဟုတ်ဆိုတော့လှူတယ်ဆိုတော့သူကုသိုလ်ဖြစ်တယ်ဆိုတာသူသိတယ်မို့လားကုသိုလ်ဖြစ်တယ်ဆိုတာသိတာပါပဲသူနိုင်တဲ့ဟာသူလှူရတာသူမှဒီပြင်ဟာမှရှိမှမရှိပဲပဲသူလဲတောတောင်ထဲမှာနေပြီးတော့တိတိဝလာရှာဖွေစားတော်နေတဲ့ ပုဂ္ဂိုလ်မျိုးကိုသူကလူလည်းမဟုတ်နားလည်းမဟုတ်တဲ့တတ္တဝါမျိုးအဲ့ဒါသူဖះနဲ့တွေ့တော့ပစ္စည်းကဗုဒ္ဓဖះနဲ့တွေ့တော့ကျူပန်းလေးတကိုင်းချို့ပြီးတော့သွားလှူခဲ့တယ်စိတ်ကောင်းစေတနာကောင်းတဲ့နိဗ္ဗာန်ပစ္စည်းဟောတူဒီလိုဆုတောင်းခတာမျိုးမဟုတ်သေးဘူးနော်ဆုတောင်းဒီလိုဆုတောင်းလဲဆိုနားမလဲဘူးဆိုပါတော့ငှက်မျိုးဆိုပါတော့ငှက်ငှက်ကိနေရငှက်ပေါ့ငှက်ကိနေရဆိုတော့တရိษံမျိုးပေါ့ယူအဲ့ဒါလေးမှတ်ထားလေးပေါ့ငှက်ကိနေရမျိုးဆိုတော့ နိဗ္ဗာန်ဆိုတာက तू မသိဘူးကုသိုလ်ဆိုတာမသိဘူး तू ဘာမသိဘူးဒါပေမဲ့ကောင်းတယ်ဆိုတာကတော့ तू စိတ်ကောင်းရှိတာကိုတရိစ္ဆာန်ပြင်မဲ့လည်းပဲမြတ်စွာဘုရားရှင်တောထွက်တော်မူတော့ပလဲလဲဆင်ဆိုတာမြတ်စွာဘုရားရှင်လုတ်ပြတဲ့ကြောက်ဝဲရမလားပလဲလဲဆင်ရလေအဲအဲ့လိုမျိုးပေါ့အဲ့ဒီတရိစ္ဆာန်ဖြစ်တဲ့ငှက်ကိန္ဒရာဟာပြစ္ဆိကဗုဒ္ဓဘုရားတဆူကိုကျူပန်းလေးလှူဖွဲ့ခုရကုသိုလ်ခံကြောင်းတဲ့ ကိုဂေါရမမြတ်စွာဘုရားရှင်ပွဲတဲ့အထိဒီကိုဆက်နဲ့လက်ကဘာအတွင်းမှာအပယ်လေးပါမလားဘူးတဲ့ဘုလိုပြင်းသက်တရိษံဖြစ်တဲ့ငှက်ကိန္ဒရာနော်ကြည်ညိုတဲ့ပစ္စကဗုဒ္ဓကြည်ညိုတဲ့စိတ်နဲ့ကျူပန်းလေးတကိုင်းသူခက်ဖို့တဲ့ကုသကံကြောင့်ကိုယ်ဆက်နဲ့လက်ကဘာအတွင်းမှာအပယ်မလားဘူးတဲ့အဲ့ဒီဘဝကကွယ်လွန်သွားတဲ့အခါမှာလူဘဝနတ်ဘဝတွေမှာခန္ဓာအသစ်ဖြစ်အခြားခြားသာသနာတော်မှာတွေ့တဲ့ခါမှလည်းပဲ လူဖြစ်တဲ့အခါမှလည်းချမ်းသာတယ်နတ်ဖြစ်တဲ့အခါမှလည်းချမ်းသာဆင်းရဲတယ်ပေါ့တခါမှမရက်ခဲ့ဘူးတဲ့တရိษံဘွားနဲ့ကျူပန်းခုခဲ့ခုတဲ့ကုသကံအဲ့ဒီကုသကံကြောင့်ဂေါတမမြတ်စွာဘုရားပွက်လာတဲ့အခါမှာရဇဂုံမြို့မှာဂဟာပတိမဟာသလလို့ခေါ်တဲ့ဂရေ40ချမ်းသာတဲ့တထင်းမြို့မှာအမျိုးသမီးလာဖြစ်တယ်အမျိုးသမီးလာဖြစ်ပြီးတော့ဘုခုဘေကုဏီမဝတ်တယ်ဖုန်းတို့ပြေးတာဘေကုဏီမဝတ်ပြီးတော့အသက်အရွယ်ကြီးလာတဲ့ခါမှာဘေကုဏီမဝတ်ပြီးတော့ ဂစ္စကုတ်တောင်ပေါ်မှာတရားထိုင်တော့ပဋိသင်္ပိတပတ္တယဟန္တာမှာဖြစ်သွားတယ်ပဋိသင်္ပိတပတ္တယဟန္တာမှာဆိုတာယဟန္တာမှာလည်းဖြစ်ရောဥတ္တကသုံးပုံနိကေငါရအလိုအလျောက်ရပ်ပြီးသားဖြစ်သွားတယ်ဒါတရားရှိရှိသောဘဝရှိရှိသောသာသနာတော်တုန်းကပရိယတ္တိစာပေကိုကိုယ်တိုင်သင်ကြားခဲ့ဘူးခြင်းသူတစ်ပါးတွေကိုတစ်ဆက်ပရိယတ္တိတရားတွေကိုသင်ပေးခြင်းပฏิပါတိတရားကိုကိုယ်တိုင်အထုခဲ့ဘူးခြင်းသူတစ်ပါးကိုတစ်ဆက်လမ်းညွှန်ပြီးတော့ သင်ကြားသင်သင်သင်ကြားပေးခြင်းပညာသဝတ္တနိကခံကံလို့ခေါ်တဲ့ပိဋကဆိုင်ရာ စာပေစာအုပ်တွေကိုလှူဒန်းခဲ့ခြင်းသူမြောက်ကောင်းရာကောင်းကျုံဓမ္မလမ်းညွှန်တဲ့ကုသိုလ်တွေပြုခဲ့တဲ့ကုသိုလ်တွေတရားဟောခဲ့ဖို့တဲ့ကုသိုလ်တွေစာချခဲ့ဖို့တဲ့ကုသိုလ်တွေအဲ့ဒီကုသိုလ်တွေကြောင့်ယဟန္တာဖြစ်တော်မူတဲ့ဘဝမှာဘုခုနီမှာဘဝမှာပဋိသင်္ပိတပတ္တယဟန္တာထေရီမာကြီးဖြစ်သွားတယ်ပိဋကသုံးဖို့ပြည့်ကံငါအလိုအလျောက်ရသွားတယ် အဲ့ဒါကြည့်ခုနပိသပညာသဝတ္တိကကံဆိုတာပရိယတိကုသိုလ်ဘယ်လောက်အကျိုးကြီးသလဲပฏิပတ်တိကုသိုလ်ဘယ်လောက်အကျိုးကြီးသလဲစာချပြရတဲ့ကုသိုလ်တရားဟောပြရတဲ့ကုသိုလ်လမ်းညွှန်တဲ့ကုသိုလ်ဘယ်လောက်အကျိုးကြီးသလဲစာပေသင်ကြားနေတဲ့ယဟန်သံဃာတော်များကိုစာဥစ္စာတန်လှူဒါတွေဆေဝဓာတ်စာတွေလှူဒါန်တော်တွေကြောင်းကံအာမသလှူတွေသာသနာကိုကြီးစုပြုတဲ့ကုသိုလ်အလုံးဟာပညာတော်တဏိကကံလို့ခေါ်တယ်ပညာကိုကြီးစုဖြစ်စေတတ်သောကံလို့ခေါ်တယ် အဲ့ဒီတို့ကုသိုလ်တွေပြုခဲ့မှုတဲ့ကုသိုလ်ခံကြောင့်အဲ့ဒီပုဂ္ဂိုလ်လေးဟာဒီတိဏ္ဍိမလေးဟာကိုကိုဆက်တဲ့လက်ကပအတွင်းမှာပလေးပါမလာပဲနဲ့လူဘဝနတ်ဘဝဒီမှာဖြစ်ပြီးတော့ဘောတော်မှာမြတ်စွာဘုရားတက်တဲ့မှာရာဇဂုမြို့မှာဂါပတိမဟာသာလလို့ခေါ်တဲ့ဂရေလေးဆက်ချမ်းသာတဲ့မြို့မှာလူလာဖြစ်တယ်ဘုလိုပြသသူဘာပြသွားတယ်ယန္တာပြသွားတာမလားယန္တာထေရီအခြေခံပါလေပစ္စကဗုဒ္ဓကိုကျူပန်းဖုခဲ့မှုတဲ့ကုသကံကစပြီးတော့အဲ့ဒါ ကုသိုလ်အစဖြစ်လာတာပါပဲတဲ့အဲ့ဒါကုသိုလ်ရဲ့အစဖြစ်လာတာခြေကံကုသိုလ်ကကျူပန်းလာသူ့ရဲ့ကိုယ့်ရဲ့ကုသိုလ်ကံတဲ့ကြောင့်ဖြစ်ပေါ်လာတာလေဒါကြောင့်ဘုန်းကြီးအမြဲတမ်းတရားဟောတယ်ဉာဏ်ရှင်ဖို့တရားတရားကြီးမားဖို့မိမိရဲ့စိတ်ကလေးကိုပြုပြင်တတ်ဖို့ညံစည်းလောက်လှူတဲ့ကုသိုလ်ကညံပင်လောက်ရဆိုတာဗုဒ္ဓဘာသာမြန်မာလူမျိုးများရဲ့နားထဲမှာရင်နေတဲ့စကလုံးပဲနန်းတဲ့လူအကျိုးများများရတဲ့ကုသိုလ်ဆိုတာ တရားနဲ့ပညာအခြေခံကောင်းမှရတဲ့ကုသိုလ်မျိုးတရားပညာအခြေခံကောင်းရင်နည်းနည်းလူလည်းများများရတယ်တရားပညာအခြေခံမကောင်းရင်များများလူပြီမဲ့နည်းနည်းရခင်မှလည်းရတယ်ဘုန်းတော်ပြီးသားဒါမဲ့အရာကိုတော့အာယုံမပြုရဘူးကုသိုလ်ဖြစ်ဖို့သာအာယုံပြုရတယ်အရာကိုသာအကျိုးကိုသာမျှော်၍ပြုတဲ့ကုသိုလ်ဟာအကျိုးကိုမျှော်တဲ့ကုသိုလ်မျိုးမရနိုင်ဘူးဒါကြောင့်မို့ အကျိုးကိုမျှော်ပြီးတော့မလုပ်ရနိဗ္ဗာန်တစ်ခုပဲရည်စူးပြီးတော့ကုသိုလ်ပြုရတယ်ဒါကုသလစ်ဆန္ဒခေါ်တယ်ကုသလစ်ဆန္ဒကုသိုလ်ဆန္ဒနိဗ္ဗာန်ကိုလိုတဲ့ကုသိုလ်ဟာအကုသိုလ်မဟုတ်လောဘမဟုတ်ဘူးကုသိုလ်ဆန္ဒခေါ်တယ်အဲ့ဒီကုသလစ်ဆန္ဒနဲ့တရားပညာကိုအောင့်ကောင်းကောင်းထားပြီးတော့နိဗ္ဗာန်ကိုမှန်း၍ပြုတဲ့ဒါနကုသိုလ်တွေသီလကုသိုလ်တွေဘာဝနာကုသိုလ်တွေဟာအစွန်းအမြတ် များများရနိုင်တယ်ဘုန်းတော်ပိဿစိတ်တာထေရီပုဂ္ဂုဏီမလောင်းလေးကိုကြည့်နမူနာလေးကိုယူလွန်ခဲ့တဲ့94ကပ္ပအထက်မှာပိစိကဗုဒ္ဓကိုကျူပန်းလေးခုခဲ့ဖို့တဲ့ကုသိုလ်ကအခြေခံပြီးတော့ပညာသဝနိတ္တကကံတွေပြုလာခဲ့ပညာကိုကြည့်စုပြရကုသိုလ်ကံပြုလာလိုက်တာ50 94ကပ္ပအတွင်းမှာပလေးပါမလားပဲနဲ့လူဘဝနံပါတ်တွေမှာဖြစ်ကိုဂေါရမမြတ်စွာဘုရားရှင်လက်ထက်မှာယဟန္တာထေရီမိုက်ဖြစ်ပြီးတော့ပဋိသင်္ပိတပတ္တယဟန္တာထေရီမိုက်ဖြစ်ပြီးတော့ပဋိကသုဘုန်နိကငါယအလို့လျောက် ရရှိပြီးတော့နိဗ္ဗာန်ဝင်သွားတော့နိဗ္ဗာန်ကိုကြွသွားတော်မူတဲ့စိတ်ဓာတ်တိဝိကုဏီမအလောင်းရဲ့နမူနာကိုစံနမူနာယူပြီးတော့တရားနာပိသသူတော်ကောင်းအမျိုးကောင်းသားအမျိုးကောင်းသမီးများလည်းပဲဩဗုဒ္ဓမြတ်စွာသာသနာတော်ကြီးထက်မှာဥစ္စာ၄မျိုးထက်မှာအနုကမိကဥစ္စာခေါ်တဲ့ဒါနသီလဘဝနာကုသိုလ်ရွှေအိုးသာသနာတော်ကြီးတည်ဥသောမြေထက်မှာပြုတ်နှတဲ့ကုသိုလ်ကအကျိုးအမတန်ကြီးမားပါကလားအဲ့ဒါလိုကြီးမားတဲ့ကုသိုလ်မျိုးကိုငါထပ်ထပ်ပြုတ်နှံမယ် ဒီကုသိုလ်တွေကလူနာနိဗ္ဗာန်ချမ်းသာသုံးမျိုးမုတ်ချိုက်ကံပေးတယ်ပေးတဲ့ကုသိုလ်ပဲလို့သဘောပေါက်နာလဲပြီးတကားလားခုပြောလာခဲ့တဲ့သာဝရဥစ္စာဇင်္ဂမဥစ္စာအင်္ဂသမဥစ္စာနိအနုဂမိကဥစ္စာခေါ်တဲ့ဥစ္စာ၄မျိုးတို့ကိုကိုယ်တန်တမှာဖြစ်ပွားအောင်ရှားရဖွေကြ၍သာဝရဥစ္စာဇင်္ဂမဥစ္စာအင်္ဂသမဥစ္စာဆိုရကအလောကီဥစ္စာသာဖြစ်တဲ့အတွက်ကြောင့်ပစ္စုပန်တဘဝအတွက်သာလည်းဖြစ်တယ်အနုဂမိကဥစ္စာခေါ်တဲ့ကုသိုလ်ရွှေအိုးကြီးကတော့ဖြစ်ဘဝတန်တရားတစ်လျှောက် နိဗ္ဗာန်ရတဲ့ဘဝအထိကျေစုပြုတဲ့ကုသိုလ်ပဲဖြစ်လျက်ပေါ့တန်တရားမှာလူချမ်းသာနတ်ချမ်းသာတွေဖြစ်ပြီးတော့နိဗ္ဗာန်ချမ်းသာအထိကိလေသာကုန်ခန်းတဲ့အိုနာတွေဒုက္ခဘေးကကင်းတဲ့အငိမ့်တဲ့နိဗ္ဗာန်ဒီကျေစုပြုတဲ့ကုသိုလ်မျိုးဖြစ်တဲ့အတွက်ကြောင့်မို့အနုဂမိကဥစ္စာနှင့်ကိုရှာဖွေစုဆောင်းပြုံနှံနိုင်ကြသည်ဖြစ်အိုနာတွေဒုက္ခဘေးကကင်းတဲ့ငိမ့်တဲ့နိဗ္ဗာန်နိဗ္ဗာန်တရားတော်များကိုအားလုံးမျက်မှောက်ပြုနိုင်ကြပါစေကုန်တည်း ကဲကြည်စခအောင်အရှင်ဖယားတပည့်တော်တို့သည်အကြံပြုကအကျိုးရဟုလက်ခံယုံကြည်သိမြင်တတ်သောကမ္မတက္ကတသမ္မာဒိဋ္ဌိဉာဏ်ကိုလက်ကိုင်းထား၍ ၍တန်တရာဝဆင်းရဲမှလွန်မြောက်ရာဖြစ်သောနိဗ္ဗာန်ကိုဝိညာဉ်ဖုန်ညာဖြစ်လင်းမြန်စွာမျက်မှောက်ပြုပါရခြင်းအကျိုးငါ၎င်းအကြောင်းဖြစ်သောကုသိုလ်ကံနှင့်အကျိုးဖြစ်သောလူနာနိဗ္ဗာန်သုံးတန်သော ချမ်းသာများကို၎င်းတကယ်ရှိ၏ဟုယုံကြည်ပါသည်ဖြစ်၍သရဏဂုံသီလသုံးပါးနှင့်တကားအင်္ဂါ၈ပါးရှိသောဥပုသ်သီလတော်မြတ်ကိုအပိုင်အချအဖြစ်ထမှန်၍ခံယူဆောင်ပြကြပြီလျင်ယနေ့နံနဲ့ အာယုံသွန်းနှင့်အဖျော်ကြီးများကိုဒေါ်တောင်းကြည်မိသားစုတို့ကဓာကြည်ဖြူပိတ်လူပါကုန်၏ထုံးမတပါယနေ့နံနဲ့မောမတဲ့မီမောမြတ်သောဆုံးခဲ့ွယ်ဘောစဉ်ဖြူချင်းရသာအဖျားဖျားတို့ကို ဒကမာကြီးဒေါ်အေးကတထာကြည်ဖြူပိတ်လူပါကုန်အေးအရှင်ဘုရားဘုမတပါမြတ်မောင်၌ရှိသောဤဝတ္ထုငွေတို့မှဖြစ်ပေါ်လတသောယဟန်တော်တို့အားအစသည်လူရာယာပစ္စည်းလေးပါကိုတရားကိုပူဇော်သောအဖြစ်တရား ကပ္ပိယကရကထံအာနံ၍တရာကြည်ဖြူပိလူပါကုန်ဤအရှင်ဖရာဤသို့တပြည့်တော်တို့သည်ယနေ့အဖို့၌လူရန်ရသောဒါနကုသိုလ်သောက်ကြည်ရသောသီလကုသိုလ်ပွားများရသောဘာဝနာကုသိုလ် စေတနာကံသည်အသဝကိလေသာတို့၏ကိုရာကိုရောက်ဖြစ်သောမညာဖုံညာနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုရပါလို၏ဤကမှုကြောင့်ပင်တပည့်တော်တို့သည်96ဖြာ98ဖြာဘေယောဂါတို့မှာဘေယောဂါ ဝတိုင်းကင်းလွန်ရပါလို့ဤအရှင်ဖရာဤကောင်းမှုကြောင့်ပင်တပြေတော်တို့သည်ပြောသမျှဆိုသမျှလုတ်ကြိုက်သမျှကြံစီသမျှအစစအရာရာအောင်မြင်ကြည်ပွားတိုးတရပါလို့ဤအရှင်ဖရာဧကမှုရောက်ပင်တပည့်တော်တို့သည် ဘုရားအစရှိသောအရိယသူတော်ကောင်းတို့နှင့်ပေါင်းသင်းနေထိုင်ရ၍သာသနာပြုပုဂ္ဂိုလ်ဖြစ်ရပါလို့ဤအရှင်ဘုရားဤကောင်းမှုကုသိုလ်ဝိစုကိုဤဘဝရှိဘဝတောစခတ်သမျှသောယေရှုကြည်မှာမိဘဘိုးဘွား ဆရာသမားဆွေမျိုးညာတီမိတ်ဆွေသင်္ဃာတော်အားအမြာအမြာဝိဝေပါကုန်၏ကျွန်ုပ်တို့၏ကိုဆောင်နှံ့အိမ်ဆောင်နှံ့မြို့ဆောင်နှံ့နယ်ဆောင်နှံ့သာသနာတော်ဆောင်နှံ့ဤခတ်ကောမြိုင်သာသနာရိပ်သာဆောင်နှံ့ လောကကိုစောက်ရှောက်သောနတ်တရားမင်းယမမင်းယမမင်းအစရှိသောနန်းပေါင်းတို့အားအမြအမြဝိဝေပါကုန်၏အထက်ဘဝဲအောက်အဝေစီနှံ့သည့်စัจ java လာဟီလာထုတ်ခြင်းအကျွင်းမရှိ လောက၌ရှိကြကုန်သောလုံးစုံမြတ်စွာလူနန်းပြမသတ္တဝါအနန္တပုဂ္ဂိုလ်ဟူသည်များတို့အားအမြားပြိဝေပါကုန်၏အမြားပြိဝေပါကုန်၏အမြားပြိဝေပါကုန်၏အာလုံးသောသတ္တဝါပေါင်းတို့သည်ကုသိုလ်ရှင်ဖြစ်သော ကျွန်ုပ်တို့နဲ့အတူပြုပြုသမ်းမြကုသိုလ်၏ဖို့ပါကကိုထာတူထာမြရကြ၍ကိုယ်စိတ်နှဖျားချမ်းသာရပါစေအာလုံးကြကြမြအမြအမြအမြယူတော်မူကြပါကုန်လောအာ အားလုံးကြာကြာမြတ်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်သောအာလူအာလူအာလူအားလုံးကြာကြာမြတ်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်သောသာဓု